ရှမသေခရဝင်ခန်း26အငယ်1မှ9ထိုဒေသနာတော်ရှိသည်မြတ်တို့ကိုယေရှုသည် အကုန်စင်ဟောတော်မူပြီးလျှင်တပည့်တော်တို့အားနှစ်ရက်လွန်မှ ပတ္တကာပွဲနေ့ရောက်မည်ကိုတင်တို့သိကြ၏ထိုအခါလူသားကိုလက်ဝါးကတိုင်မှရိုက်တက်စေခြင်းဟာအနှံချလိမ့်မည်ဟုမိန်တော်မူ၏ထိုအခါယေပရဟိတ်အကြီးကျမ်းပြူဆရာတို့နှင့် လူတို့တွင် အကြီးကဲဖြစ်သော သူတို့သည်ကရဖအမည်ရှိသောယေပရဟိမင်း၏အိမ်ဦး၌စီဝေးကြပြီးလင်ယေရှုကို ပရိယေအားဖြင့်ဖမ်းဆီး၍တန်အံ့သောငါတိုင်ပင်ကြ၏သို့တော်လည်းလူများတို့သည်ယုံရင်ခတ်ဖြစ်မည်ကိုစိုးရိမ်၍ပွဲနေ့တွင် မပြုတ်နှင့်ဦးဟု ပြောဆိုကြ၏အငယ်6မှ73 ဗေဒနိရွာတွင် ရှိမုန်မည်ရှိသော လူနူ၏အိမ်၌ယေရှုရှိတော်မူသည်ဖြစ်၍မိမတယောက်သည် အဖိုးများစွာထိုက်သော စီမွေးကြောက်ဖြူခွက်တလုံးကို အထံတော်သို့ယူခဲ့၍စပွဲနားမှလျောင်းတော်မူသော ကိုရောဤကောင်းပေါ်၌တွန်းလောင်းလေ၏တပည့်တော်တို့သည်မြင်လျင်ဒေါသစိတ်ရှိသည်ဖြစ်၍အဘဲကြောင့်အကျိုးမဲ့ဆုံးစေသည်။ထိုစီမွေးကို အဖိုးများစွာနှင့် ရောင်း၍ဆင်းရဲသောသူတို့အား ပေးเสียကောင်းသည်ဟုဆိုကြ၏ယေရှုသည်တည်တော်မူလျင်ထိုမိမကိုအဘယ်ကြောင့်နှောက်ယှက်ကြသနည်းသူသည်ငါ၌ကောင်းသောအမှုကိုပြုပြီးဆင်းရဲသောသူတို့သည်တင်တို့၌အစဉ်ရှိကြ၏ငါမူကားတင်တို့၌အစဉ်ရှိသည်မဟုတ်ဤစီမွေးကိုငါကိုအပေါ်၌တွန်းလောင်းသည်မှာငါအလောင်းကိုတင်းကြုံမည်ဟု ပြင်ဆင်ခြင်းငှာပြုသည်ငါအမှန်ဆိုသည်ကားဧဝံဂေလိတရားကို မြေတပြင်လုံးတွင်ဟောသောအရရတို့၌ဤမိမကို အောင်းမေ့เสียဖို့သူပြုသောဤအမှုကို ကြားပြောရကြလတံဟုမိန်တော်မူ၏အငယ်14မှ19ထိုအခါတပည့်တော်တကြိမ်နှစ်ပါးအဝင်ဖြစ်သောယူဒရှကာယုတ်သည်ယေဘရဟိအကြီးတို့ထံသွား၍အကျွန်ုပ်သည်ယေရှုကို ကိုတော်တို့လက်သို့အလျင်အဘယ်မြတ်လောက် ပေးပါမည်နီဟုလျှောက်တော်ထိုသူတို့ကငွေအကျပ်30ပေးမည်ဟုဝန်ခံကြ၏ထိုအခါမှစ၍ကိုရောကိုအချင်းငါအစင်တင့်သောအချိန်ကာလကို ရှာကြံလျက်နေ၏အဇုမပွဲ ပထမနေ့၌တပည့်တော်တို့သည် အထံတော်သို့ချဉ်ကပ်၍ကိုရောသည် ပတ္တခပွဲကို စားတော်မူဖို့ရာအပေရက်၌အကျွန်ုပ်တို့သည်ပြင်ဆင်စေခြင်းငှာအလိုရှိတော်မူသည်ဟု မေးလျှောက်ကြသော ကိုရကမြို့တွင်ဤမည်သောသူ၏အိမ်သို့သွားကြဆရာမှားလိုက်သည်ကားငါအချိန်နီးပြီတင့်အိမ်၌ငါတပည့်တို့နှင့်တကွပတ္တခါပွဲကိုငါခံမည်ဟု ထိုသူကိုပြောကြလောဟုမိန်တော်မူ၏တပည့်တော်တို့သည်စီရင်တော်မူသည့်အတိုင်းပြု၍ပတ္တခါပွဲကို ပြင်ဆင်ကြ၏အငယ်20မှ25ညဦးရန်အချိန်ရောက်မှ တပည့်တော်တကျိတ်နှစ်ပါးတို့နှင့်အတူစပွဲ၌လျောင်းတော်မူ၏။စား၍နေကြစဉ်ကိုရောကငါအမှန်ဆိုသည်ကားတင်တို့တွင်ဇုံတယောက်သောသူသည်ငါကို အနှံလိမ့်မည်ဟု မိန်တော်မူလျင်တပည့်တော်တို့သည်အလွန်ဝမ်းနည်း၍သခင်အကျွန်ုပ်လောဟုအတီးအီးမေးလျှောက်ကြ၏။ကိုရောကလည်းငါနှင့်အတူပကံတွင်လက်၌သောသူသည်ငါကိုအနှံလိမ့်မည် ကျမ်းစာလာသည်အတိုင်းလူသားသည်သွားရမည်သို့သော်လည်းလူသားကိုအပ်နှံသောသူသည်အမင်္ဂလာရှိ၏။ထိုသူသည်ဘွားမြင်ခြင်းကို မခံရလျှင် အနေသာ၍ကောင်းသည်ဟုမိန့်တော်မူ၏။ကိုယ်တော်ကိုအပ်နှံမည့်သူယုဒရှကာရုတ်ကလည်း၊အရှင်ဘုရား၊အကျွန်ုပ်လောဟု မေးလျှောက်လျှင်၊သင်ဆိုသည်အတိုင်းမှန်သည်ဟု ပြန်ပြောတော်မူ၏။26 ထိုအခါစားလျက်နေကြစဉ်တွင်ယေရှုသည်မုံကိုယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှ မုံကိုဖဲ့၍ဤမုံကားငါ၏ကိုဖြစ်၏ယူ၍စားကြလော့ဟုမိန့်တော်မူလျက်တပည့်တော်တို့အားပေးတော်မူ၏ခွက်ကိုလည်းယူ၍ကျေးဇူးတော်ကိုချီးမွမ်းပြီးမှ သူတို့အားပေးတော်မူ၍တင်တို့ရှိသည်မြသည်တောက်ကြလော့ဤခွက်ကဗြိဉ္ဉ်တရားတင်နှင့်ဆိုင်၍လူများတို့၏အပြစ်ကိုလွတ်စေခြင်းငှာသွန်သောငါ၏အသွေးဖြစ်၏ ငါဆိုသည်ကား၊ဤစပျစ်ရည်မျိုးအသစ်ကိုငါ့ခမည်းတော်၏နိုင်ငံ၌သင်တို့နှင့်အတူငါမသောက်မှီနေ့တိုင်အောင်ယခုမှစ၍တဖန်ငါမသောက်ရဟုမိန့်တော်မူ၏။7ထိုနောက်သီချင်းဆိုကြပြီးမှသံလွင်တောင်သို့ထွက်သွားကြ၏။31ထိုအခါယေရှုကလည်း၊ကျမ်းစာလာသည်ကား၊သိုးထိန်းကိုငါရိုက်သတ်၍သိုးတို့သည်ကွဲလွင့်ရကြလိမ့်မည်ဟု ရေးထားသည်နှင့်ညီယနေ့ညတွင်တင်တို့ရှိသည်မြသည်ငါကြောင့်စိတ်ပြည့်ကြလိမ့်မည်သို့တော်လည်းငါသည်ထမြောက်ပြီးမှတင်တို့ရှိဂါလိလဲပြည်သို့တွားမည်ဟု မိန်တော်မူသောပေတုကဤသူရှိသည်မြတို့သည်ကိုရောကြောင့်စိတ်ပြည့်ကြတော်လဲအကျွန်ုပ်သည်စိတ်အလင်းမပြတ်ပါဟုလျှောက်လေ၏ယေရှုကလည်းငါအမှန်ဆိုသည်ကားယနေ့ညတွင်ကြဲ့မတွန်မီတင်သည်သုံးကြိမ်မြောက်အောင် ငါ့ကိုငြင်းပယ်လိမ့်မည်ဟုမိန့်တော်မူလျှင်၊ပေတရုက၊ကိုယ်တော်နှင့်တကွသေရသော်လည်းအကျွန်ုပ်သည်ကိုယ်တော်ကိုမငြင်းမပယ်ပါဟုလျှောက်ပြန်၏။တပည့်တော်အပေါင်းတို့သည်လည်းထိုနည်းတူလျှောက်ကြ၏။ထိုအခါယေရှုသည်သူတို့နှင့်အတူဂေသရှေမန်အရပ်သို့ရောက်တော်မူလျှင်၊ငါသည်ဟိုအရပ်သို့သွား၍ဆုတောင်းစဉ်တွင်ဤအရပ်၌ထိုင်နေကြလော့ တပည့်တော်တို့အားမိန်တော်မူပြီးမှပေကျုနှင့်ဇေဘေဒဲ၏သားနှစ်ယောက်တို့ကိုခေါ်သွား၍နှလုံးမသာစိတ်ပူပန်ခြင်းသို့ရောက်တော်မူ၏ထိုအခါယေရှုကငါသည်တေလောက်အောင်စိတ်နှလုံးအလွန်ညှိုးငယ်ခြင်းရှိ၏ဤအရ၌ငါနှင့်အတူစောင့်၍နေကြလော့ဟုတပည့်တော်သုံးယောက်တို့အားမိန်တော်မူ၍ထိုမှအနှဲငယ်လွန်ပြန်လျင်ပြက်ဝွ၍အကျွန်ုပ်ဖာဤခွက်သည်အကျွန်ုပ်ကိုလွန်သွားနိုင်လျင်လွန်သွားပါစေသော သို့တော်လည်းအကျွန်ုပ်အလိုရှိသည့်အတိုင်းမဖြစ်ပါစေနှင့်ကိုယ်တော်အလိုရှိသည့်အတိုင်းဖြစ်ပါစေတော်ဟုဆုတောင်းတော်မူ၏တပည့်တော်တို့ရှိရာသို့ပြန်၍သူတို့သည်အိပ်ပျော်လျက်နေကြသည်ကိုတွေ့တော်မူလျှင်တင်တို့သည်တနာရီခန့်မြငါနှင့်တူဆောက်၍နေခြင်းကဤသို့မစွမ်းနိုင်သလိုစုံစမ်းနှောက်ရှက်ခြင်းနှင့်ကင်းလွတ်မည်အကြောင်းဆုတောင်းလျက်စောင့်နေကြလော့စိတ်ဝိညာဉ်ကစေတနာရှိ냐တော်လဲ ကိုမူကားအားနည်းသည်ဟုပေတုအားမိန်တော်မူပြီးမှတဖန်သွား၍အကျွန်ုပ်ဖာဤခွက်ကိုအကျွန်ုပ်မတော့ဘဲလွန်၍မတော်ရလျင်ကိုရောအလိုရှိသည့်အတိုင်းဖြစ်ပါစေသောဟုဆုတောင်းပြန်၏ထို့နောက်တပည့်တော်တို့ရှိရာသို့လာ၍သူတို့သည်မျက်စိလေးလံသဖြင့်တဖန်အိပ်ပျော်လျက်နေကြသည်ကိုတွေ့တော်မူလျှင်သူတို့ကိုထားခဲ့၍တဖန်သွားပြီးလျှင်ရှေးမွဲဆိုသည့်ဤသူ သုံးကြိမ်မြောက်အောင်ဆုတောင်းတော်မူ၏ထိုနောက်တပည့်တော်တို့ရှိရာသို့ပြန်လာလျင် ယခုအိပ်ပျော်၍ညင်ဝတ်စွာ နေကြလော့လူသားကိုသိုးသောသူတို့လက်သို့အနှံရသောအချိန်ရောက်လာပြီထာကြငါတို့တွားကြကုန်အံ့ငါကို အနှံသောသူသည် ရောက်လာပြီဟုမိန်တော်မူ၏အငယ်59မှ56ထိုတို့မိန်တော်မူစဉ်တွင်ပင်တပည့်တော်တစ်ကြိမ်နှစ်ပါးအဝင်ဖြစ်သော ယုဒရှကာယုတ်လာ၏ယေဘုဟိအကြီးတို့နှင့် လူတို့တွင်အကြီးကဲဖြစ်သောသူများစေလွတ်သောလူအစုအဝေးအပေါင်းတို့သည်ဓာနှင့်ဒုတ်များကိုကင်လျက်ပါကြ၏ကိုယ်တော်ကိုအနံ့သောသူကငါနမ်းသောသူသည်ယေရှုပင်ဖြစ်၏သူကိုဖမ်းကြဟု ထိုသူတို့အားအမှတ်ပေးခဲ့သည့်အတိုင်းကိုယ်တော်ရင်းတို့ချက်ချင်းချင်းကပ်၍အရှင်ဖျား မင်္ဂလာရှိပါစေသောဟု ဆိုလျက်နမ်းလေ၏ယေရှုကလည်းအဆွေ အဘယ်အခင်းရှိ၍လာသည်ဟု မေးတော်မူပြီးမှထိုသူများတို့သည် လာ၍ကိုရောကိုဆွဲကင်ဖမ်းဆီးကြ၏ထိုအခါယေရှုနှင့်ပါသောသူတယောက်သည် လက်ကိုဆန့်၍ဓားကိုဆွဲထုတ်ပြီးလျှင်ယေပရောဟိမင်း၏ကျွန်တယောက်ကို ခုတ်သည်ဖြင့်နရွက်ပြက်လေ၏ယေရှုကလည်းတင့်ဓားကို သူ့နေရာ၌ပြန်ထားလော့ဓားကိုကင်သောသူရှိသည်များတို့သည်ဓားဖြင့်ဆုံးခြင်းသို့ရောက်ကြလိမ့်မည်ယခုပင်ငါအဖကို ငါတောင်းနိုင်သည်ကို၎င်းတောင်းလျင်ကောင်းကင်တမန်32တက်မကငါထံသို့စေလွတ်တော်မူမည်ကို၎င်းတင်းသည်မထင်သလိုတို့ဖြစ်လျင်ဤသို့သောအမှုအရာတို့သည် ဖြစ်ရမည်ဟုသော ကျမ်းစာချက်သည် အပေတို့ ပြည့်စုံအံ့ဤဟုမိန်တော်မူ၏ထိုအခါယေရှုကသင်တို့သည်ဓမြကိုဖမ်းတဲ့ကဲ့သို့ငါ့ကိုဖမ်းအံ့သောငါဓာနှင့်ဒုတ်များကို လက်ဆွဲလျက်လာကြသည်တကား ငါသည်ဗိမာန်တော်၌နေ့တိုင်းဆုံးမဩဝါဒပေးလျက်တင်တို့အလယ်၌ထိုင်နေစဉ်အခါတင်တို့သည်ငါ့ကိုမဖန်ဆီးကြထိုအကြောင်းအရာမူကားအနာဂတ်ကျမ်းစာပြည့်စုံမိအကြောင်းတည်းဟုလူအစုဝေးတို့ကိုမိန်တော်မူ၏ထိုအခါတပည့်တော်အပေါင်းတို့သည်ကိုတော့ကိုစွန့်ပြစ်၍ပြေးကြ၏အငယ်59မှ64 ကိုယ်တော်ကိုဖန်ဆီးသောသူတို့သည်ကျမ်းပြုဆရာလူအကြီးအကဲများစည်းဝေးရာယဇ်ပုရောဟိတ်မင်းကယဖထံသို့ဆောင်သွားကြ၏။ပေတရုသည်လည်းယဇ်ပုရောဟိတ်မင်း၏အိမ်ဦးတိုင်အောင်ကိုယ်တော်နှင့်ဝေးစွာလိုက်၍အတွင်းသို့ဝင်ပြီးလျှင်၊ထိုအမှု၏အဆုံးကိုသိမြင်ခြင်းငှါမင်းလုလင်တို့နှင့်အတူထိုင်နေ၏။ယဇ်ပုရောဟိတ်အကြီးတို့နှင့် လူအကြီးအကဲ၊လွှတ်အရာရှိအပေါင်းတို့သည် ယေရှုကိုတတ်ရမည်အကြောင်းမမှန်သောတက်သေးကို ရှာတော်လဲမတွေ့ကြမမှန်သောတက်သေးခံအများလာတော်လဲတက်သေးကိုမတွေ့ကြနောက်ဆုံး၌မမှန်သောတက်သေးခံနှစ်ယောက်တို့သည် လာ၍ဤသူကငါသည်ဘုရားသခင်ဗိမာန်တော်ကို ဖြိုဖျက်၍သုံးရက်အတွင်းတွင်တိဆောက်နိုင်သည်ဟု ပြောပါသည်ဟုတက်သေးခံကြ၏ယေဘုဟိမင်းသည်ထ၍တင်းသည်တခွန်းမြပြန်၍မပြောသလို ဤသူတို့သည်အဘယ်သို့တက်တည်ခံတည်းဟုဆိုလျင်ယေရှုသည်တိတ်ဆိတ်စွာ နေတော်မူ၏ယေပရောဟိတ်မင်းကလည်းတင်သည်ခရစ်တော်ကြီးဟုသောဘုရားသခင်၏သားတော်မှန်သည်မမှန်သည်ကိုငါတို့အားပြောစေခြင်းဟံအသက်ရှင်တော်မူသောဘုရားသခင်ကိုငါတိုင်တည်၍တင့်ကိုကျိန်ဆိုစေ၏ဟုဆိုလျင်ယေရှုကတင်ဆိုသည့်အတိုင်းမှန်၏ထိုမြတ်မကငါဆိုသည်ကားနောင်ကာလ၌လူသားသည်တကိုးတော်၏လက်ရာဘက်၌ ထိုင်လျက်မိုးတိမ်ကိုစီး၍ကြွလာသည်ကိုတင်တို့မြင်ရကြလတံ့ဟုမိန့်တော်မူ၏အငယ်65မှ85ထိုအခါယေဘရဟိမင်းသည်မိမိအဝတ်ကို ဆုပ်လျက်ဤသူသည်ဖျားကိုလွန်ကျူး၍ပြောပြီးအဘယ်တက်သေးလိုသေးသနည်းဖျားကိုလွန်ကျူး၍ပြောသောစကားကိုယခုပင်သင်တို့ကြားရပြီအဘယ်သို့ထင်မှတ်ကြသနည်းဟုမေးမြန်းလျင် ထိုသူတို့ကဤသူသည်အသေးခံတိုက်ပေ၏ဟု ပြန်၍စီရင်ကြ၏ထိုအခါမျက်နာတော်ကိုတတွေးနှင့်တွေးကြ၏လက်သီးနှင့်ထိုးကြ၏အချို့တို့သည်လည်းပါတော်ကိုလက်နှင့်ပုတ်၍အချင်းခရစ်တော်ကိုယ်တော်ကိုအဘယ်သူပုတ်သည်ကို ပရောဖက်ပြု၍ဟောတော်မူပါဟုဆိုကြ၏ပေတုသည် ပြင်မာအိမ်ဦး၌ထိုင်နေစဉ်အစေပါမိမတယောက်သည်သူရှိရာသို့လာ၍တင်သည်ဂါလိလဲလူ ယေရှုနှင့်ပေါင်းဘော်သောသူဖြစ်သည်ဟုဆိုလျှင်၊ပေတရုက၊သင်ပြောသောအရာကိုငါမသိဟုလူအပေါင်းတို့ရှေ့၌ငြင်းခုံလေ၏။ထိုနောက်ပေတရုသည်အိမ်ဦးရှေ့သို့ထွက်ပြီးမှ၊အခြားသောမိန်းမသည်သူ့ကိုမြင်၍ထိုအရပ်၌ရှိသောသူတို့အား၊ဤသူလည်းနာဇရက်မြို့သားယေရှုနှင့်ပေါင်းဘော်သောသူဖြစ်သည်ဟုဆိုလျှင်၊ပေတရုက၊ထိုသူကိုငါမသိဟုကျိန်ဆိုလျက်တဖန်ငြင်းခုံပြန်၏။ထိုနောက်များမကြာ ထိုအရ၌ရက်နေသော သူတို့သည် ပေတရုအနီးသို့လာ၍အကယ်စင်စစ်သင်သည်လည်းထိုသူတို့အဝင်ဖြစ်၏။သင့်စကားသည်သင့်အကြောင်းကိုထင်ရှားစေ၏ဟု ဆိုကြလျှင်၊ပေတရုက၊ထိုသူကိုငါမသိဟုဓိဋ္ဌာန်ပြု၍ကျိန်ဆို၏။ထိုခဏခြင်းတွင်ကြက်တွန်လေ၏။ယေရှုက၊ကြက်မတွန်မှီသင်သည်သုံးကြိမ်မြောက်အောင်ငါ့ကိုငြင်းပယ်လိမ့်မည်ဟုမိန့်တော်မူသောစကားကို ပေတရုသည်သတိရသဖြင့် ပြင်သို့ထွက်၍ပြင်းစွာငိုကြွေးလေ၏။